الحمد لله رب العالمين والعاقبة للمتقين والصلاة والسلام على رسوله النبيين وأمتهم الأجمعين أما بعد فأعوذ بالله من الشيطان الرجيم بسم الله الرحمن الرحيم رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقهوا قولي وقال الله الله الله تعالى في القرآن الحكيم إن الدين عند الإسلام صدق العظيم وصدق رسوله النبي الكريم ونحن على ذلك من الشاهدين والشاكرين والحمد لله رب العالمين السلام علیکم ورحمۃ اللہ وبرکاتہ ကျွန်တော်မောင်ကျော်ဝင်း59လရဲ့ကိုပါစင်မြင့်ပေါ်ပြန်လေရောက်ရှိလို့လာပါပြီလေးသာအတက်လူကြီးမများခင်ဗျာဒီကနေ့ကျွန်တော်တင်ပြဖို့အတွက်ရွေးချယ်ထားတဲ့ကောင်းတွေကလူဖြစ်ခြင်းနဲ့လူတာဝန်ဆိုတဲ့ကောင်းတွေတရားဖြစ်ပါတယ် ကျွန်တော်တို့နေထိုင်နေတဲ့ဒီကဘာကြီးမှာရှိနေကြတယ်တရှိတမိုက်တွေအားလုံးဟာမိမိတို့နဲ့သက်ဆိုင်တဲ့တာဝန်အသီးသီးကိုယူထားကြရတယ်ဆိုတာကိုကျွန်တော်တို့တင်ညာမျက်စိနဲ့ကြည့်မယ်ဆိုရင်သိနိုင်တာတာကအနေနဲ့ပြရရင်ကျွန်တော်တို့ကျမ်းမြတ်ကုရ်အာန်ဆူရာ16ဒီဆူရာရဲ့ အမီနာမကဆူရတ်န်နဟလ်ပြားကောင်းလို့အတိတ်ပဲရဒီပြားကောင်းကန္နာရဲ့အာယတ်68 69တို့မှာအလရှင်မြတ်ကဒီလိုမိန့်ကြားတာဝအောဟာရဘုကာအီလန်နာလီအန်တခိဒီမင်အန်ဂျီဘာလီဘူယူတာဝမင်အရှဂျရီဝမင်မာယာရီရှူ အသက်ကိုပြုစုပြောထောင်တဲ့အရှင်ကပြားဝင်စီကိုဝဟီပို့တယ်။အိုးပြားကောင်တို့အတင်းတော့ဟာတောင်တွင်တက်တင်တွင်နဲ့လူနေအဆောက်အအုံများရဲ့အမိုးအကာတွင်မှာပြားအုံကိုတိဆောက်ကြပါဆိုပြီးအလဘကနေဝဟီပို့ချတယ်။ ثم كلي من كل ثمره فسلوکی سبول ربی کے ذلولا یخرج من بطونها شراب مختلف الوانه فيه شفاء للناس ان في ذلك لآية لقوم يتفكر دینا ما اتی انام پا مانی اوٹ ہوگا یہ گو سو یو بی اتی ہوگے ပါလေဒီတောက်သုံးွယ်ရပြားရည်မှာလူတွေအတွက်အနာရောဂါပျောက်ကင်းစေတဲ့ဓာတ်တဘာဝရှိပါတယ်ဒီစီမံထားမှုမှာတဲ့စင်ရင်သုံးသပ်သူတွေအတွက်စင်ရင်လုံးတရားကိုအသုံးချသူတွေအတွက်အလ္လာဟ်ရဲ့လမ်းညွှန်မှုဟာအမှန်တကယ်လိုအပ်ကြောင်းတတ်တဲ့တာကရှိပြီ ဒီအာယတ်တွေအရာကျွန်တော်တို့အကြောင်းအရာနှစ်ချက်ကိုကျွန်တော်တို့ဒီမှာသိရှိနေတယ် دکھایا مجھے تو دیا نچے گا کیا میں اٹھا گا ہوں آپ میمی یہ کیا تھی موتا ہوئے گو اللہ یہ وہی لانو مو ایا دالی تھانو یا رہے سورے چھے میں تاکہ میں نمبر نہ دیا کھو یہ اچھا نچے پورا نبوت پر میں سوئے دیکھتے မှာရပ်တည်ဖို့အတွက်သူဟာလူဖြစ်တဲ့အလျောက်လူတာဝန်ထမ်းဆောင်နိုင်ဖို့နဲ့လူပိတဖို့အတွက်ဘာလိုအပ်တယ်လဲဆိုတာသိတယ်လူကြီးများခင်ဗျာဒီနေရာမှာကျွန်တော်တို့အခုတည်းပြောမယ်ချက်ချက်ရှိဘာလဲဆိုတော့ပြားဝင်ရရှိတဲ့အခုနဝဟီဆိုတာကသူတို့ရဲ့မွေးရာပါ အနေနဲ့တို့ရရှိတာပြားမယ်ပြီးပြားတော့ဆိုဆိုတာကျွန်တော်တို့မကြားဘူးရှိလည်းမရှိဘူးအင်္ဂလိပ်လိုကျွန်တော်တို့ instinct လို့ခေါ်မြန်မာပုံပြလိုက်ရင်မွေးရပါပင်ကိုသိစိတ်လို့ကျွန်တော်တို့ပြောလို့ရတယ်ဟဲ့လားဒီမွေးရပါပင်ကိုသိစိတ်အနေနဲ့ရရှိထားတဲ့ဝိုင်းကြီးကိုလူက ဝဲပြီးတော့ကြံတဲ့တက်ရှိတက်မဲ့ကိုအားလုံးဟာသူတို့ဖြစ်တည်လာတဲ့ကရရှိပြီးတာဖြစ်ကျွန်တော်တို့ကြံမြတ်ကိုယ်တော်မှာကြည့်ကဘာတော်ရုပ်နဲ့အလားဝဟီပို့တယ်လို့ပြောတယ်ပေါ့အောက်ခါကူကကျွန်တော်တို့အဲကျွန်တော်ပြောရင်တော့မေ့ပေါ့ထားလိုက်ပါကဘာမြေကြီးကိုအလားဝဟီပ ဟုတ်လားဆိုတော့ကဘာပေါ်မှာရှိရှိတမျှတက်ရှိတမဲ့တွေအားလုံးလူကလွဲပြီးတော့သူတို့ဟာဝိရပါအဖြစ်နဲ့အလရှင်မြတ်ရဲ့ဝဟီလမ်းတော်မူသူတို့ရရှိတာအဲ့ဒီအချက်ကိုကျွန်တော်တို့ပြပြပြင်းပြင်းသိတာမြင်တာအောင်ကျွန်တော်တာရကတစ်ခုပြတယ် ပလီမှာပဲဒီတာကောက်ကျွန်တော်တော့ပြဘူးပါဆိုကြပါလို့ဗျာကျွန်တော်တို့ဘဲကလေးတွေပါသူကနေပေါက်လာတဲ့အခါမှာအဲ့ဒီဘဲလေးကသူကျင်လေကြက်စားရမယ်နေပယ်ဟာဘယ်နေရာဝင်လဲဆိုတာသူသိပြီးတာသူကျင်လေရမယ်နေပယ်ဟာပုံးနဲ့ရှိကျွန်တော်တို့ တဲ့ဟာသူဟာရေထဲဆင်းရမယ်ဆိုတဲ့အတိအရပဲဘယ်မို့ဘယ်သူကမှသွားပြီးတော့မင်းရေထဲဆင်းပါလို့တိုက်တွန်းပြရမလို့ကျွန်တော်တို့ချက်ချက်ပါဘယ်လိုကြည့်လိုက်ဘယ်နဲ့လုံးဝဆန့်ကျင်လဲချက်ပေါက်ကလေးကသူကပေါက်လာတာနဲ့သူရေကိုရှောင်ရေထဲမဆင်းဘူးရေဟာသူကျင်လေချက်စားရမယ်အဝန်းအဝိုင်းမဟုတ် ဘူးဆိုတာကိုဒီချက်ပေါက်လေးသိဘယ်လိုသိတာလဲအဲ့ဒါမွေးရပါအတားချိနေပါတယ်ဘာသိရတယ်ဟာလားကောင်းပြီအခုကျွန်တော်တို့လူကလေးကိုကြည့်လေးမသွားနိုင်တဲ့အရွယ်ရ ဒါကလူသားမှာဝိရပါဝဟီမရှိဘူးဆိုတဲ့ပြောဆိုမှုကွယ်တာရကပြတဲ့တရားဖြစ်တယ်အဲ့ဒါကြည့်လိုက်ပါလူဟာကျင်းလေကျက်စားရတဲ့နေပယ်အရာလေအခြားခြားသောတရားတွေထက်တာလုံးတဲ့နေပယ်ကိုရတာ လေထဲနဲ့လူပြနိုင်တယ်ဟာလားဇာကဘာပေါ်လဲလူတက်နိုင်တယ်ပင်လေရဲ့ကျမ်းမြေအောက်ကိုတဲ့ပူရူပြီးပွားလာနိုင်တယ်ကျွတ်ပွေလို့ဒီကနေ့ကျွန်တော်တို့အန်ဒါဂရောင်းတွေတူးပြီးတော့နေထိုင်ဖို့အတွက်စဉ်းစားလာကြပြီတဲ့ကဘာပေါ်မှာရှိတယ်တွေးခေါ်ပညာရှိတယ်သိပ္ပံပညာရှိတယ်စဉ်းစားလာကြဟာလား ဆိုတော့အဲ့ဒီလူရဲ့ကျင်းလေကျက်စားရမယ်လေပယ်ဟာအခြားအခြားတော့တရှိဝေထက်အများကြီးကျေတော့တယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီနေရာမှာကျွန်တော်တို့စဉ်းစားမယ်ဆိုရင် နာစရာချက်တစ်ချက်ကျွန်တော်ရှိပါခက်တာကကျွန်တော်တို့ရဲ့အုံနောက်တွေကိုကျွန်တော်တို့ကတော့မပြုတာကြားနေဘာကြောင့်လဲဆိုတော့ကျွန်တော်တို့ခြေလည်ကျက်စားပြီးကျင်းပြလာတဲ့အတိုင်းဝိုင်းတွေကကျွန်တော်တို့အုံနောက်ကိုထိတ်တုံးခတ်ပေးထားတယ်ဟိုးအရင်တော့ကရှိခဲ့တဲ့အစီအလာတွေကကျွန်တော်တို့နောက်မှာဘယ်နေ့အထိအကျိတ်လို့ပဲတဘောပေါက်လိုက်နေခဲ့တယ်ဟာ အဲ့တော့ကျွန်တော်တို့စဉ်းစားနေရလေးတွေပွင့်စဉ်းစားကြည့်တာဒီနေရာမှာကျွန်တော်စဉ်းစားနေရအချက်တစ်ချက်ပြအဲ့ဒါပါလဲဆိုတော့လူသားမှာဝိရပါဘုံဘာကြောင့်မပါတာလဲအဲ့ဒါဘာကြောင့်လူသားကိုအလာရှင်မြတ်ကမွေးရပါဝဟီမပေးထားတာလဲရဲရဲပွင့်ကြည့်အလာရဲ့အဒံဆိုတဲ့တရားမြတ်မှုနဲ့ညီညွတ်ရလား သူတို့ကြတော့ဝေးရပါဝယ်ရပြီငါတို့လူသားတွေကြတော့ဝေးရပါဝယ်ဘာကြောင့်မရအလားတရားကလားလို့စဉ်းစားကြည့်ဟာအဲ့ဒီကတည်းကအလရှင်ရဲ့တရားပြတ်ပါမှုသူများရဲ့နေနာထက်ပုံတယ်ပဲစဉ်းစားကြည့်ကျွန်တော်အဲ့ဒီတိုင်းပဲစဉ်းစားအဲ့ဒါတကယ်တော့ဒီလိုမျိုးကျွန်တော်တို့ဝေးရပါဝယ်ရမရတာပုံလိုက်က လူသားရဲ့အစစ်အတမ်းမြင့်မားနေတာကိုအလရှင်မြတ်ကပြသနေတာအလရဲ့ချင်းမြချင်းမြောက်မှုချင်းမြင့်ထားမှုဟာ တီကြောက်ပဲရေထဲဆင်းဝင်မရဘူးဒါပေါ်ကြည့်ရင်သူတို့ရဲ့ဝိညာဉ်တော်ဝဟီယာသူတို့ကိုချုပ်ကန်ထားတယ်ဆိုတာကျွန်တော်သိရသူတို့မှာဘုရားစွာဝိချေပိုင်ဝိညာဉ်ဆိုအခွင့်အရေးမရှိဟဲ့လားသူတို့ရဲ့ဝိညာဉ်တော်ဝဟီယာ ရွေးချယ်ပိုင်ခွင့်ကိုချုပ်ကိုင်လိုက်လူသားကြတော့ဘူးလို့မဟုတ်ဘူးလူထဲမှာတချို့ရေလဲကူးတယ်ကျွန်တော်ဒီနေ့လေတီအလို့ခုံချတာတွေပါလေကိုယ်လေးငတ်တကောင်ပေါ်မှာလူတွေကတော့ပြင်ကနေဝဲပြန်ကြတယ် ပဲညှင်းညွှန်းပုံနဲ့ထုတ်တိုင်းကျင်းကြုံဘဝရောက်သွားတဲ့လူတွေကိုဒီနေ့ပြန်ပြီးတော့လူ့ဘဝရေးပေးဖို့တိုက်ပွဲဝင်နေကြတယ်။အဲ့ဒါချင်းနေသွားတယ်။လူ့ဘဝလူချင်းပြပြခင်ဗျာကျွန်တော်တောင်းပန်ပါတယ်အားလုံးကိုလည်းမေတ္တာရပ်ခံပါဒါမှမဟုတ်ကျွန်တော်ပြောမယ်ဗျာတော့ပြရှိတာလို့မကြိုက်ရင်ကျွန်တော်မောင်းထုတ်လိုက် ဥတော်နဲ့ပြုံးပြုံးနဲ့ပြန်သွားပါဒါပေမဲ့ကျွန်တော်ဒီစင်မေပေါ်တက်လာပြဿနာရှာလို့တက်လာတာမဟုတ်ဘူး ချက်ခွင့်ကိုကန့်တတ်မယ်ဆိုကျွန်တော်ဘယ်မူတွေနဲ့တိုက်ပြီးတော့ဒီလူရဲ့အခွင့်အရေးကန့်တတ်မလဲကျွန်တော်သုံးသပ်ဖို့လို့ဒါဆိုရင်နားလည်ပါပညာတတ်ပညာရှိအဲ့ဒါဆိုတော့လူတွေ ကျွန်တော်တို့နားရဲကြားနေရတယ်ကျွန်တော်တို့နားရဲကြားနေရတယ်ကျွန်တော်တို့အသိစိတ်ထဲရှိနေတဲ့ဗယံပရာဒုအခွင့်ရေးပေးထားတာမဟုတ်ဘူးအလရှင်မြတ်ကဟလာအလရှင်မြတ်ကချီ တစ်ခုအပေါ်ကနေပြတ်ထားမိပေးတာပြတ်ထားမိပေးတာမောင်ကျော်ဝင်းအရက်အရက်ဆိုင်ကောင်အရက်တော့မလားပေါ့ ရအောင်ပြစ်ပြီးချင်းဘာကြောင့်လဲဥပဒေတရားပေါ်ကနေပေးထားတဲ့ဝိထည်ဝင်ပြီဟလာကျွန်တော်မှာရှိတဲ့အရင်အခြေတောင်းတွေကိုကျွန်တော်ဟာတလွဲတုံးထားတယ်ကျွန်တော်ရှိလာမယ့်ရလာကမကောင်းတဲ့ရလာဖြစ်မှာပေါ့ဒါကြောင့်မို့လို့လူ့အခွင့်အရေးဝိထည်ဝင်ဆိုတာက အဲ့ဒါကျွန်တော်တခါတလေစဉ်းစားတယ်မတမယာလို့ပြောခြင်းပြောကုလသမဂ္ဂမှာကျွန်တော်တပြောခြင်းနဲ့လူ့ကိုရေးမောင်ရင်တို့ဒီကနေ့မှပြောတာအလရဲ့စနစ်ကြီးတဲ့မှာကဘာကြီးစတင်ပြထိုးလာတဲ့တက်ရှိတွေပြထိုးလာတဲ့လူတွေစတင်ပြထိုးလာကြတဲ့ကလူ့ကိုရေးပေးပြီးသားဟလာတလောက်ကြီးတဲ့ထုံးမြတ်တဲ့အဲ့ဒါရဲ့စီမံမှု ကလေးအဲ့ဒါဆိုတော့ဒီဝဟီပူဇာမှုအစီအစဉ်ဟာတမန်တော်မြတ်လူငြိမ်းချမ်းမှုနဲ့ပြည့်စုံသူရဲ့ခေတ္တလာကနေစပြီးတမန်တော်မြတ်မိုဟာမက်ငြိမ်းချမ်းမှုနဲ့ပြည့်စုံသူရဲ့ခေတ္တလာထိတိုင်အစင်ကစက်ဝဟီပူဇာတဲ့စနစ်ကိုအလရှင်မြတ်ကကျင့်သုံးခဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆူတာအာယတ် အနှုံးလေးလည်းကျွန်တော်ပေးပါမယ်ဆူရာလေးအာယတ်163ပဲဆူရာ42အာယတ်73ပဲဆူရာ33အာယတ်40တို့ကိုကျွန်တော်တို့တွက်ဖက်ပြီးတော့လေ့လာကြည့်ရင်ဒီဝဟီစတင်ကြရောက်လာတဲ့တမန်တော်မူကနေတမန်တော်မုဟမ္မဒ်အခိဆိုတဲ့အဥ္စာကိုကျွန်တော်တို့တတ်တယ်တာရကရှိပါ အဲ့ဒီမှာကျွန်တော်တို့လေ့လာကြည့်ပါအင်ရှာလာအရင်တင်တဲ့အခါမှာကျွန်တော်လည်းတော့တင်ပြပါအခုဒီမှာကျွန်တော်အရေးကြီးတဲ့အပိုင်းတစ်ပိုင်းကိုပြောပြနေတယ်ကျွန်တော်တို့ဆူရတ်အလ်ဘကရာဆူရာနှစ်အာယတ်173မှာလာကနဗီတွေကိုဆင်လွတ်ပြီးတော့ဒီနဗီတွေနဲ့အတူတဲ့အမတ်တရားဖြစ်တဲ့ကျမ်းဂန်တရားဖြင့်ပြောရရင်ဝဟီကိုပူချပေးခဲ့တယ်လို့ပြောတာ အဲ့ဒီမှာသုံးလုံးထားတာကဖဘာအဆတ်လာဟူနဘီယီလို့သုံး။အာရှင်နဲ့ကနဗီကိုဆေလွတ်တယ်လို့ပြော။ပြီးတော့ဝအန်ဇလာမာအဟူမူလ်ကီတာဘ်လို့ပြော။အဲ့ဒီနဗီတွေနဲ့အတူတကွကျမ်းစာကိုချင်းနေတယ်။ဒီနေရာမှာစဉ်းစားရတဲ့အချက်တွေရှိတယ်။နဗီယီဆိုတဲ့ဇာတ်လုံးကအများကြီးနဗီများလို့အဓိပ္ပာယ်ရ။အလ်ကီတာဘ်ဆိုတဲ့အတုံးကတိတ်ကိဝါဟစ် ဟာနဗီတွေအများကြီးချမ်းသာတဲ့ဆောင်တယ်ပြီးတော့အဲ့ဒီအလ်ကီတာပါအလီဖ်လမ်ကိုဟာအဲ့ဒီအလီဖ်လမ်ကလည်းစိတ်ဝင်လာမှာပေါ့အဲ့ဒါတွေပြောလိုက်မယ်ဆိုရင်ကျွန်တော်ယူရထားတဲ့ဥစ္စာတွေတန်တယ်အင်ရှာအလ္လာတော့ကျွန်တော်အဲ့ဒါရှင်းပြဒါကဘူးလူကြီးမင်းတို့ကျွန်တော်စဉ်းစားဖို့ပေးလိုက်တာနဗီတွေကအများကြီးချမ်းသာတောက်ခဲ့ပြီးတော့အဲ့ဒီချမ်းမှာအလီဖ်လမ်ကိုအလ်ဆိုတာပါနေ တိတန်တန်နာအဲ့ဒီတန်တန်နာဆူရာ59အာယတ်25မှာ لقد أرسلنا رسلنا بالبينات وأنزلنا معهم الكتاب والحكمة အာရှင်မြတ်ကရဆူလ်တွေကိုဆင်ထုတ်တယ်သူတို့လည်းကျမ်းစာကိုထုတ်ပြန်တယ်ဒီမှာလည်းဒီတိုင်းပဲရဆူလ်အများတိုင်းသုံးထားတယ်ရဆူလ်တွေနဲ့ရဆူလ်များရှင်းပြလိုက်တာကြားတယ်အလ်ကီတာဘ် ဒါကမှတအရေးကြီးဒါအနိတ္တနာပဲကျွန်တော်လူကြီးမင်းတို့ပြောပြကုရ်အာန်မှာသုံးထားတယ်ဇဘာလေးတစ်ခုဇေလေးတစ်ခုပိတ်လေးတစ်ခုအလကားမဟုတ်တမ်ဘာနာလို့ခေါ်တဲ့ဇကတ်ကလေးတစ်ခုအလ ပြားရင်ဆိုတဲ့တန်ဖိုးဖြစ်လာတယ်အလရဲ့ပြတ်ထန်းထားတဲ့ဝဟီအဖြစ်မိမိရဲ့ပြားဖြစ်မှုကိုအပြည့်အဝတာဝန်ကျေပြုံးစွာထမ်းဆောင်နိုင်တယ်ဆိုတဲ့အချက်ကိုနားလည်သွားမယ်ဆိုရင်နံပါတ်1ကျွန်တော်တို့လည်းလူဖြစ်လာကြတဲ့အလျောက်လူတာဝန်ပေးအပ်ခံထားကြရတယ်ဆိုတော့အလိုလျောက်လက်ခံလာလိမ့်မယ်ဟုတ်တယ်နော်နံပါတ်2ဒီလူတာဝန်ဆိုတာကိုဝဟီအဖြစ်နဲ့အလက န်းထားရှိတယ်ဆိုတော့ဟောလက်ခံတာဒီနေ့ကျွန်တော်တို့တာဝန်တွေအများကြီးပြထားတယ်ဟောအခုဆရာခွန်ပါပြီးတော့ရှေ့တော်လောက်အောင်လေတာဝန်အဲ့ဒီလိုမျိုးပြရထားတဲ့တာဝန်တွေဟာလေအလတ်ရဲ့ဝတီအောက်နဲ့မဖြစ်ရမယ်ကြားတော်ကျွန်တော်တို့ပေါ်မှာခိုင်းနေတယ်ဟာလားလဘတော့ အဲ့ဒီအလ္လာဟ်ရဲ့ပြဋ္ဌာန်းချက်အရာကျွန်တော်တို့ရဲ့လူဖြစ်မှုတာဝန်ကိုထမ်းဆောင်ခြင်းအဖြစ်ဒါလေးကျွန်တော်တို့ရဲ့လူပိတမှုအပြည့်အဝပုံပေါ်လာဟလာလူဖြစ်ခြင်းအပြည့်အဝပုံပေါ်လာပတ်တာလေးလုံအီအပွေးဟာပေါက်ပွားရှင်တန်းလာမှာဖြစ်ပြီဒါမှလူအစစ်အတန်ပြင့်ပြီးတော့လူဖြစ်ရတော့နဲ့လူတွေဖြစ်မှာ မဟုတ်ချင်စားလိုက်တောက်လိုက်အိတ်လိုက်မွေးလိုက်ဟောလိုက်နားထောင်လိုက်တဲ့ဘဝတွေပုံဟာဆိုတော့အဲ့ဒီဘက်ကိုကျွန်တော်တို့ကဘာလုပ်လဲဆိုတော့အလာရှင်မြတ်ကကျွန်တော်တို့ပေါ်မှာဘာတောင်းနေတက်ထမ်းထားတယ်လဲဆိုတာကိုကျွန်တော်တို့မသိသိအောင်ကျွန်တော်တို့လုပ်ရမယ်နော်ကျွန်တော်တို့လို့ပြောတဲ့အတွက်လူတအိုးချင်းစီတအိုးချင်းစီမှာတာဝန်ရှိတယ် ကျော်ဝင်းပြောသမျှအားလုံးမှန်တယ်လို့ပြောရင်အဲ့ဒါကျော်ဝင်းကိုအလာနဲ့ရှရစ်လုပ်တာပဲဘာလို့လဲဆိုတော့ကျော်ဝင်းကပြောရင်ပြောရင်လေမှားတာပဲပြောမိတော့ပြောမိတယ်လူပဲလေဟောမဟာတမန်တော်ကြီးဆိုတဲ့မဟာတမန်တော်မြတ်ကြီးဆိုတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်ဒီတမန်တော်မြတ်မုဟမ္မဒ်ဆလ္လာလာဟူအလိုင်ဝဆလမ်ရဲ့အာနဲ့ချွတ်ချော်မှုတွေကိုကုရ်အာန်ကမိမောက်ဖို့ပြရာအိုဟန်နဗီဟ ကြော်ဖို့ဆိုတဲ့ကောင်ပါတော့လေနော်ကျွန်တော်ပြောသမျှလိုက်လုပ်ချင်မှားလိမ့်မယ်ကျွန်တော်လုပ်သမျှလိုက်လုပ်ချင်လည်းမှားပါပဲကျွန်တော်ပို့စားတယ်ခင်ဗျားတို့စားမလားကျွန်တော်ပြောပြမယ်နော်ဒီကနေ့ကျွန်တော်တို့ပတ်စံချမ်းသာတဲ့လူတွေရှိတယ်အဲ့ဒီလူတွေရှိမှာရှင်းရတာပြောပါကွာ တောင်းနေကြတာဒီကောင်ကမပြေးနဲ့ကျွန်တော်မလုပ်ချင်ဘူးလေသူများရှာပေါ်လာတာတို့ဖြစ်တယ်ဘာလို့လဲအဲ့ဒီချမ်းသာတဲ့လူကသူ့မှာနေမအားရမအားမအိမ်မနေစူးစမ်းအားထုတ်ပြီးတော့ရှာထားတဲ့ပတ်စံလေဟောပညာရှင်တယောက်ကြတော့နေမအားရမအားရှင်းပူးပြီးတော့ကျိုးပိုင်းထားတဲ့ပညာကိုအလကားရအောင်ပြန်ဖြစ်နေကြလား အ ਨੇ တကအ ਨੇ ဆုံးပေါ့စင်ကြီးလုံးတရားလူတိုင်းမှာရှိလူတိုင်းမှာရှိတယ်နော်အခုလက်စင်ရတာကသူမချမ်းသာနေတယ်ရေခဲနဲ့ရောက်ပြီးတော့သူ့ဘဝသူဝင်ကြောင်းလို့ရကျွန်တော်တို့အားလုံးပဲပညာရှင်တွေဖြစ်ချင်မှဖြစ်ကြပါလေဟာသူများကိုမဟုတ်တော့နိုင်ရင်တော့မှကိုရှိမှမဟုတ်ကဟုတ်ကဝဟီနဲ့မညီညွတ်တာတော့ချက်ချင်းသိရဒီကောင်ကနေနေတာပဲ ကျွန်တော်တို့အားစိတ်ထုံးနိုင်ပါတယ်နော်အနောက်ဆင်းရဲတော့တရားရှိပါတယ်နော်ကျွန်တော်တို့မှာဟာအဲ့တော့ကျွန်တော်တို့အင်ရှာအလ္လာဟ်အလ္လာဟ်ရှင်မြတ်ရဲ့တောက်ဖစ်ပေးမှုအဖြစ်ကျွန်တော်ကုရ်အာန်ကနေပြီးတော့ ကျွန်တော်တင်ပြပါမယ်လို့ပြောကြရင်ကျွန်တော်ရဲ့ပထမခုပေါ့ဒီမှာကျက်လာတော့လာမယ့်အပတရက်တလ2030ခွတ်ပါနဲ့ဂျုံမာဆလာကိုဆရာလူဥက္ကမောင်ကနေပြီးတော့အလှည့်ကြထားဆောင်မှာဖြစ်ပါတယ်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 တယ်ဆိုတာအလရှင်မြတ်တည်တော်မူတဲ့အတွက်အလရှင်မြတ်ကျွန်တော်မျိုးကိုမဖိရတ်ပြုတော်မူပါလူတွေအားလုံးကိုလည်းအလရှင်မြတ်မှန်ကန်တဲ့လမ်းမှန်ကိုပြယုံနေမှာကတတ်သိရှိရှိနဲ့အဲ့ဒီလမ်းစဉ်ပေါ်ရပ်တည်နိုင်တဲ့တော်ဖိတ်ကိုပါအလရှင်ချင်းမြတော်မူပါကျွန်တော်မျိုးတို့မှာတိတာတိမချင်းသုံးရတဲ့ဘဝမျိုးနဲ့ကြုံနေရပါတယ်အဲ့ဒီအဖြစ်ကလည်းအလရှင်မြတ် ကယ်မတော်မူပါဟစ်တာရဲ့ပေးမိမှကျွန်တော်မျိုးတို့ကိုနောက်ပြန်လှည့်ရတဲ့အဖြစ်မျိုးနဲ့မကြုံရပါသေးနဲ့အာမင် ربنا لا تزغ قلوبنا بعد إذ هديتنا وهب لنا من لدنك رحمة إنك أنت الوهاب အဲ့ဒါကအဲ့ဒီသဘောကိုပြောတာဟစ်တာရဲ့ပြလိုက်ပြီးလမ်းမရောက်သွားပြီပြီးတော့မှနောက်ပြန်လှည့်ရတဲ့အဖြစ်နဲ့ကြုံလာတယ်အလ္လာဟ်ကျွန်တော်မျိုးတို့ကိုဒီလိုဖြစ်အောင်မလုပ်ပါနဲ့အဲ့ဒါ إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم واشكروا لي ولا تكفرون